ဒီနေ့ကတော့နောက်ဆုံးတရားဟောရမှာပါပဲမနေ့ရက်တည်းကတော့လူရည်တရားတော့ပြီးတော့ပါပြီဒါပေမဲ့လို့ဒီနေ့အစတက်ကလေးပေါ့လေဒီမှာလည်းရှိကဟောခဲ့တဲ့အချက်ဒီပုံမှာနည်းနည်းရှင်းလင်းစရာလေးတွေပေါ့လေရှင်းလင်းဖို့ဒါလည်းပဲရှိပါတော့တယ် အဲနောက်ဆုံးမှာတော့အာပိတရားလေးတိုက်တွန်းတရားလေးဟောရမှာပါလေသတိပဋ္ဌာန်ဘာဝနာတရားကိုကြိုးစားအထုတ်တယ်ဆိုရင်မိမိကိုယ်ရဲ့ကယုံနာတရားတွေပိုက်ချာတိမှုကအစပါလေအချင်းချင်းချောင်းချောဆက်နွယ်ပြီးတော့ဖြစ်ပုံနေတယ် အစဉ်တိုင်းဥပဒနာဉာဏ်တွေဖြစ်လာပြီးတော့ရင့်ကျက်ပြည့်စုံသွားပုံလေးတွေယောဂီများညာမိသလောက်သူ့ပိုင်းနဲ့သူ့ပိုင်းရှင်းခဲ့ပါတယ်ဝိဒရဉာဏ်ရင်းကျက်ပြည့်စုံပြီးတော့အကောင်းဆုံးမှတ်လို့ကောင်းတဲ့အပိုင်းရောက်သွားတဲ့အခါမှာတွတ်တွတ်တွတ်နဲ့တစ်ချိန်လုံးတက်ပြီးတော့ ဘောဓခေါ်ရုပ်နာဖြစ်စဉ်ကြီးကနေပြီးတော့အဘောဓခေါ်တဲ့ရုပ်နာဖြစ်စဉ်ကြီးရပ်တော်တဲ့စီဆက်ရောက်သွားတာဟောလေအဲ့ဒါပရမဆုံးရောက်သွားတဲ့ဟာသောတပတိမိညာဖုန်ညာနဲ့ရောက်သွားတာပါလားအဲ့ဒီအစီရောက်တဲ့ပုဂ္ဂိုလ်သောတပန္နပုဂ္ဂိုလ်လို့ခေါ်ပါတယ်ဓမ္မ အဲ့ဒီပုဂ္ဂိုလ်မှာခန္ဓာသောတပတိမညာဖွညာဖြစ်သွားတော့အဲ့ဒီသောတပတိမညာဖွညာမှာဂုံကြီးတွေဟောဒီသူရှိတဲ့ဂုံကြီးတွေလည်းပြောခဲ့ပါလားဂုံကြီးရှင်မျိုးတော်ပြောခဲ့ပါလားအဲ့ဒီဂုံကြီးရှင်မျိုးတွေကအရေးကြီးဆုံးဂုံကြီးကတော့ဘောဆစ်ဆက်က မဖို့မဖြိုခွဲမပြည့်စည်နိုင်တဲ့ကိလေသာအဆိုင်ခဲတွေဖြိုခွဲပြည့်စည်ဖြစ်လိုက်တာအဲ့ဒါလွန်ရင်းပါပဲဒီနေ့အဲ့ဒါလေးနည်းနည်းရှင်းလင်းရမှာပါလေကဘာဘောရှိလူသားအများစုဟာ ခုလိုလက်တွေ့ကျတဲ့သတိပဋ္ဌာန်ရဲ့ကိုယ်ကြီးတွေမတည်သေးဘူးဆိုရင်လက်တွေ့ရလည်းအာမထုတ်ဘူးသေးတော့သတိပဋ္ဌာန်ရဲ့ရတာမတည်ဘူးဘယ်လောက်တိုက်တာရှိကျေစုရတယ်ဆိုတော့လည်းမတည်ဘူးယုံနာဆိုတော့လည်းမကွယ်ဘူးယုံနာကြောင်းကျိုးဆက်ပုံလည်းမတည်ဘူးအဲ့လိုပုဂ္ဂိုလ်ကြီးကများပါတယ်ဖြစ်နေတဲ့ကယုံနာ အကြောင်းကျိုးယုံနာတရားတွေဆက်ဖြစ်နေတာရှုမှတ်မှုမရှိဘူးဆိုလို့ရှိရင်မသိဘူးပေါ့ရိုးရိုးမသိုံနဲ့မဟုတ်ဘူးအမှန်မသိတော့အလွဲတွေလည်းရှောက်သိတာပဲပုဂ္ဂိုလ်တ attva အစွဲငါကောင်တ attva ကောင်အစွဲဝိညာဉ်ကောင်ဝိညာဉ်ရှိတယ်ဆိုရင်အစွဲပေါ်လေဒါတွေရှိတာ လူတည်သွားလို့ရှိရင်တင်းငိမ့်ပါပဲနေရသလိုလိုတဏှာမှာပဲခိုကပ်နေရသလိုလိုပြာချပြီးလို့ရှိရင်လည်းရိုးပြအိုးထဲမှာပဲနေရသလိုလိုလက်ပြအိမ်လေးတွေမှာပဲနေရသလိုလိုပေါ့လေဒါလည်းသလိုလိုနဲ့မဆာရမ်းဆာပြီးတော့ပေါ့လေအဲ့ဒါလိုလိုအတ္တဆွဲဝิญဉ်ဆွဲတွေရှိကြတယ်အများစု လက်ရှိအတ္တလေးကိုလည်းပဲအထက်ပိုင်းကအတ္တကြီးရကိုလေပရမအတ္တကြီးရဖန်ဆင်းပေးနေတယ်သူစေတမြပြုလုပ်ရတယ်ဆိုပြီးအစွဲတွေပေါ့ဒီယုံနိုင်လို့လည်းမသိဘူးအချင်းချင်းကြောက်ကြုတ်ဆက်ပုံလည်းမသိဘူးမသိတော့အဲ့ဒါလိုအစွဲတွေမဟုတ်တာတွေစွဲတာပေါ့ တသလွန်းတဘွားလုံးမြဲနေသလိုလိုကောင်းစားချမ်းသလိုလိုမြင်ရတာကောင်းကြရတာကောင်းပါလိအဲ့ဒီမြဲနေတဲ့ချမ်းသာနေတဲ့အကောင်လေးကလည်းပဲရှိနေသလိုလိုပါလိသူလည်းမဟုတ်မတတ်တဲ့အစွဲနဲ့ပဲတဘွားပြီးကြတာတွေများပါတယ်အဲ့ဒီလိုပုဂ္ဂိုလ်တွေမှာတော့ကိလေသာအဆိုင်သေးတွေဟာတဖြည်းဖြည်းပေါ့လေမာကျော်ပြီးတော့ ခိုင်းနေတာပဲများတာပါရာဂကိလေသာလည်းခိုင်းတာပဲဒေါသအလောဘကိလေသာလည်းခိုင်းတာပဲဒေါသကိလေသာလည်းခိုင်းတာပဲမတိမှုဒီမှာဟုမောဟကိလေသာလည်းခိုင်းမြဲနေတာပဲဆွဲနေတာပဲဖြုတ်လို့ဖြစ်လို့မရနိုင်တော့အဲ့ဒီလိုအခြေအနေဆိုင်နေတာဒါကိလေသာတွေကိလေသာဆိုလို့ရှိရင်တော့ကိလေသာဓာတ်ကတော့ခံရမှာကြီးပဲဆင်းရဲကြီးပဲအဲ့ဒါကြီးပဲ စကလမိတံဒုက္ခံသတ္တနာဝတ္တကိရိတာဝတ္တမူလကံဆိုတာဟောလေတတ္တဝါဒီကျုံနေရတဲ့အရာထုံးပြီးဆင်းရဲမှန်သမျှဟာကိလေသာတွေအရင်ခံတယ်ကိလေသာတွေအနေခံကောင်းခံဆုတ်ခံနေ ကောင်းတဲ့အခုခုနအပြုအမူတွေဆိုးရောက်တဲ့ခုနအပြုအမူတွေပေါ့လေကောင်းတဲ့ခုနအပြုအမူတွေတွေရတာကလည်းလူဘဝနတ်ဘဝရတာပါဒါလည်းပဲဥနာတိဒုက္ခပဲကျုံရတာကိုယ်စီရစီစီရတယ်လည်းကျုံရတာစေတနာတွေကရုပ်ထားပြီဆိုလို့ရှိရင်မကောင်းတဲ့ခံတွေကမကောင်းတဲ့ဘဝတွေမှာခံရတာ ရာနှုံးပြည့်ပဲကိလေသာနာမည်တိပောတိဒုက္ခအာဒိသဒုက္ခဟိတုဘုဒ္ဓါခုလောလောဆယ်လည်းပဲမိတွေလိုပူတယ်ဖြစ်နေတော့လည်းသက်သာဟွန်းကျေကိလေသာတွေလုံပေးရနေပြီးတော့တည်တုံသွားတာတွေလည်းရှိတာပဲချက်ချင်း အာဒိသဒုက္ခဟိတုဘုရားလောကမှာလည်းပဲရှင်ရကြီးအကြောင်းတွေပဲဘုရားမြတ်စွာမိတ်ချထားပါတယ်တတဝတိသနာလုံးလုံးပေါ်ဒီရှင်ရကြီးနဲ့ကျုံနေတော့မိမိတို့ရှင်ရမိမိတို့ဘာကြောင့်ဖြစ်နေလဲဆိုတာသိပြီးတော့ကိလေသာဖြစ်ခြင်းအကြောင်းတွေကိုဆိုင်ရာတိရသမာဓိပညာအကျင့်တရားနဲ့အချိန်မီပေါ့လေ ပယ်တတ်ဖို့အခွင့်အလမ်းကြီးပွင့်သွားအောင်ရသော်ဘုရားသတိပေးရတာပဲဒီမှာအဲသတိရတဲ့ပုဂ္ဂိုလ်ကြီးကတော့မြတ်စွာဘုရားဆုံးဆုံးမတဲ့အတိုင်းကျင့်သုံးလို့ရှိရင်ကိလေသာခုန်ခါရလာသည့်ဖြစ်ခွင့်ရှိပါတယ်အဲဒီလုံဖြစ်တော်မှာအ ਨੇ ဆုံးအပေလေးပါးကလွတ်နိုင်တော့အောင်သတ္တဗာဖြစ်ဖို့ကတော့ဒါလည်းသိအရေးကြီးပါတယ်ဒီမှာ တော်တော်မြတ်စွာဘုရားမျှော်မှန်းတာတော့သောတာပန်အစစ်လောက်တင်မဟုတ်ဘူးကိလေသာကြီးအမှန်ဒုက္ခဖေလွန်းတော့ကိလေသာရောက်ရှင်ဒုက္ခကြီးမရောက်စေဘူးမရစေချင်ဒါကြတဲ့အပြတ်ရဟန်းဖြစ်တဲ့ဒီအထုတ်စေချင်တော့မြတ်စွာဘုရားဆန္ဒတော့တော်တော်အဲ့ဒီအခြေအနေရောက်သည့်ကြောင်တော့ကလူဖြစ်ရဆိုသာသနာတော်ကြီးနဲ့တွေ့ကြုံရဆိုနှစ်ဖို့ရာအ ਨੇ ဆုံးသောတာပန်ဖြစ်ဖို့တရား အဲတော့အရေးကြီးတယ်ဆိုတော့နားလည်ထားရမှာပါပဲဟိယာကဒေါသမောဟဒီကိလေသာတွေကိုမြတ်စွာဘုရားကပေါ်လွင်အောင်ဆိုပြီးတော့နတ္တိရာဂသမောအတ္တိအာယုံအမျိုးမျိုးတွေကိုပေါ့လေတတ်မဲ့ဆွဲလန်းတဲ့ယာကနဲ့တူတဲ့မိဟာမရှိတဲ့ယာကမိဟာ အကြီးဆုံးဆိုတဲ့အဓိပ္ပာယ်ပေါ့တစုခုအာယုံမှာတတ်မဲ့မှုတွေဖြစ်လာပြီဆိုလို့ရှိရင်တဖြည်းဖြည်းအဲ့ဒီတတ်မဲ့မှုကြီးလေးဟာတဖြည်းဖြည်းပူးလာတာပဲတတ်မဲ့မှုမကင်းတဲ့ပုဂ္ဂိုလ်လောင်လာပဲအဲလောင်တဲ့အခါမှာမိကိုလည်းမထွက်ဘူးမိလျံလည်းပဲထင်ရှားဘူး ပြီးတော့မိကြီးကလေးဆိုတာလည်းမထင်ရှားဘူးအတွင်းမှာလည်းခါတဲ့သူကကြိတ်ပြီးတော့လောင်းနေတာပေါ့လေလောင်ကျော်နေတာပဲတော့အဲနောက်ဆုံးတော့လူပျက်စီးသွားတဲ့အနေအထားအထိပြဖြစ်အောင်ပေါ့လေလောင်လိုက်သလိုပျက်စီးတဲ့အထိတော့အနေအထားအထိဖြစ်သွားတာပဲရိုးရိုးမိရအဲ့ဒါလောက်မဆိုးဘူးသူကတော့ရာဂမိရအင်မကြောက်စက်ကောင်းတယ်ရာဂမိအကြီးဆုံးလို့တော့မှ အဲဒီလိုတော့မဆိုထားပါတယ်တမနတ္တိဒေါသသမောကလိဒေါသဆိုတာမကျေနပ်စရာနဲ့တွေ့တဲ့အခါကျတော့မိမိစိတ်နဲ့အခက်မတင်တော့ဘူးစိတ်ပြတ်တာစိတ်ဆိုးတာအဲလောက်တင်မဟုတ်တော့ဘူးညှို့တာပေါ့လေညှို့သူရံပဲဆိုတာပေါ့လေဒါ ညှို့ပြီဆိုလို့ရှိရင်ပြမမှုတွေနောက်ကနေလိုက်လာတော့တာပါပဲခြေလက်ရမှာကျင်တတ်တဲ့အနေမျိုးတုတ်ပြလက်ရမှာကျင်တတ်တဲ့အနေမျိုးပေါ့လေအဲဒါဥဒ္ဒစီရောက်သွားတာပါပဲဒီတော့ဒေါသနဲ့တူတဲ့ခုနအပြစ်ပေါ့လေညှို့သူရံပဲပေါ့လေညှို့အညှို့ထားခြင်းဟာမရှိပါဘူးအညှို့ကြီးတယ်ဒီမှာတော့ အဲ့ဒါကြီးလည်းလူကြီးသိဒုက္ခပေးနေတာပါပဲပြီးတော့နတ္တိခန္ဓာသမာဒုက္ခယုတ်နံခန္ဓာအစုယုတ်စုနံစုပေါ်လေရတယ်အဲ့ဒါကြီးတူရဲ့ရှင်းရတာမရှိယုတ်နံရလာပြီဆိုလို့ရှိရင်တော့ ကိုယ်ကကောင်းစေခြင်းနဲ့ပြိုခြင်းနဲ့ဟိုတယ်ကိုယ်ကမာဝချမ်းသာမှုရှိစေခြင်းနဲ့နာတယ်ဟိုဘဝတိဖြစ်လာပြီဆိုလို့ရှိရင်ဟိုသာပြန်တော့ကိုယ်မချိုက်တဲ့ဟာတွေဖြစ်နေတာကိုယ်ကမာခြင်းနဲ့နာတယ်နာဖို့သာပြင်ပြီးတော့အဲနောက်တော့လည်းသိတာပဲခြားအကြောင်းတွေလည်းသိနိုင်တာပဲ ကရှင်ရင်လည်းသိတယ်ကိုရှိတော့ကိုစီစိတ်ရှိတော့စီစီရဒီခန္ဓာရရထားသမျှဆိုလို့ရှိရင်တော့ဒီခန္ဓာနဲ့ဆက်တဲ့ဒုက္ခတွေဟာမဆုံးနိုင်တော့ဘူးဒါမှလို့ခန္ဓာဆင်းရဲဟာအသေးဆုံးပဲတဲ့ဆင်းရဲတွေထဲမှာဒီတော့ခန္ဓာဆင်းရဲကိုမြင်ပြီးတော့အဲဒီခန္ဓာဆင်းရဲတွေငြိမ်းတဲ့နိဗ္ဗာန်ဟာအကောင်းဆုံးပဲဆိုတာမြင်ရအောင်ဆိုပြီးတော့ ရာဂရဲ့အဖြစ်ဒေါသရဲ့အဖြစ်ယုံနာခန္ဓာတို့ရဲ့အဖြစ်ကိုမြတ်စွာဘုရားကတရားထုတ်ပြတာကြည်ကြအဲ့ဒါတွေအဖြစ်တွေကြီးပဲဆိုတော့အဲ့ဒီရာဂပြီးငြိမ့်နဲ့ချမ်းသာဒေါသအဖြစ်ကိန်းရှင်းနဲ့ချမ်းသာခန္ဓာတွေယုံနာခန္ဓာဆင်းရဲတွေ ကင်းတဲ့ချမ်းသာတဲ့အဲ့ဒီချမ်းသာအပြင်အခြားချမ်းသာမျိုးမရှိတဲ့အဲ့ဒါကတော့နိဗ္ဗာန်ချမ်းသာခေါ်တာပါပဲအင်းနိဗ္ဗာန်ချမ်းသာကိုပြီးတဲ့ချမ်းသာဘာမှမရှိဘူးတဲ့အကောင်းဆုံးချမ်းသာကိုမြတ်စွာဘုရားကယုံယုံပြတာပါပဲလူတွေအချင်းကြီးနေတဲ့ချမ်းသာဟာဘာမှကံကြဘာမှမရှိဘူး နိဗ္ဗာန်ချမ်းသာကမှာတကယ်အာမခံချက်ရှိတယ်အဲ့ဒါမှချမ်းသာအစေးဆိုတာပေါ့လေအဲ့ဒါလိုညွန်ပြပါလေအဲ့တော့ညွန်ပြတဲ့ပုဂ္ဂိုလ်ကြီးဟာယာဂမိဘလောက်ပူတယ်ဆိုတာဒီဘုဒေါသအပြစ်ကဘလောက်ကြီးတယ်ဆိုတာပေါ့လေခန္ဓာဆင်းရဲဆိုတာလည်းဘလောက်ပဲများတယ်ဘလောက်ဆိုးရတယ်ဆိုတာသိဖို့ရာ ကိုသတိပဋ္ဌာန်ဤအဖြစ်တိုင်းမှရှိသတိပြုဆောင်မှုအစဉ်ထားဆိုတာပါလေ။ဒါကမိအဲ့ဒါကြီးကြီးပုံလေးတွေကိုယ်တိုင်သိရမှာပဲ။ဒေါသအဖြစ်လည်းပဲဘလို့ဆိုးရုပ်တယ်ဆိုတာလေခန္ဓာဆင်းရဲတွေလည်းဘလို့ဆိုးတယ်ဆိုတာပေါ့လေ။အဲ့ဒါကြီးလည်းပဲအားထုတ်လို့ရှိရင်တော့ကောင်းကောင်းသိလာတတ်တာပါပဲ။အဲ့ဒါကြီးသိလာပြီဆိုလို့ရှိရင်တော့ အဲ့ဒါဒီကဲနဲ့ချမ်းသာတစ်မျိုးရှိတယ်အဲ့ဒီချမ်းသာမှာအာမခံချက်ရှိတယ်ဆိုတာပေါ့လေပြီးအောင်မနိုင်တော့တာပါပဲဝိပဿနာဉာဏ်နဲ့ရင်းချက်လို့ရှိရင်ဒီချမ်းသာကိုမျှော်မှန်းနိုင်တဲ့အနေထားရောက်တာပါပဲဒီကတိဘက်ကညာဘက်ရောက်လာပြီဆိုလို့ရှိရင်တော့အဲဒီယောဂီတွေလိုလားတဲ့ချမ်းသာတဲ့ဟာဒီတကားမိပဲရှိတော့တယ်ဘာမှမကြတော့ပါဘူးဆက်အားထုတ်လို့ရှိရင်နိဗ္ဗာန်တွေ့ဖို့တော့ဒါသိကြပါတယ် ရွေးစည်းရည်ငြိမ်းတဲ့နိဗ္ဗာန်ချမ်းသာကိုတော့မလေးပါဖို့လေးပါနဲ့သာတွေ့နိုင်ပါလားအဲ့ဒီတွေကမလေးပါပေါ့လေမလေးပါတွေကသောတပတိမဲ့ဆိုလို့ရှိရင်နိဗ္ဗာန်စတွေ့ပါပြီဒီမှာဟွန်းဒါကြောင့်မက္ကဆိုတဲ့ဆိုတာအတိပ္ပယ်လေးနည်းနည်းဆက်လက်ပြီးတော့ပြောရမှာပေါ့လေ သက္ကမှာမကတခုခါကတခုပေါ့မဆိုတဲ့အဓိပ္ပာယ်ကပေတတ်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်။ဘာလို့ပေတတ်တယ်လို့ဆိုတော့အကြီးအကျယ်ဆင်းရဲဒုက္ခပေးတဲ့ကိလေသာတွေကကိလေသာအဆိုင်ခဲတွေပေါ့လေ။အဲဒါဒီမကိလေသာအဆိုင်ခဲတွေကိုပေတတ်လျက် ကယုံနာတစ်ပါးချုပ်ကြီးတဲ့နိဗ္ဗာန်ဆက်ရောက်သွားတဲ့သဘောတဲ့အလုံးဒုက္ခပြီးတဲ့ကိလေသာတွေကိုပယ်သပြီးတော့ဖြစ်ပြနေတဲ့ယုံနာတစ်ပါးချုပ်ကြီးတဲ့ရောက်သွားတဲ့သဘောဟာအဲ့ဒါမေကပါပဲတော့ကိစ္စတစ်ခုဆောင်ရွက်တယ်ကိလေသာတွေကိုလည်းပယ်တတ်တယ် ကျုပ်ရည်တဲ့စီလည်းရောက်သွားတယ်ဖလားကတော့ဒီမှာတော့ကျုပ်ရည်တဲ့စီရောက်ရုံတစ်ချက်ပဲကိလေသာတွေတော့တည့်ရတော့မပယ်နိုင်ဘူးအဲတခုတော့ရှိတယ်ပေါ့လေတဟုလောင်းနေတဲ့မိငိမ့်သွားတယ်အဲဒါပထမတစ်ပိုင်းပေါ့လေငိမ့်သွားတဲ့မိကိုနောက်ထပ်ရေဖြန့်တက်လိုက်တဲ့အခါကျတော့အေးသွားတယ် အဲဒီရေဖြန့်ပြီးအပိုင်းလောက်တော့ဖော်တော့ဆွမ်းရည်သက်ဆွမ်းရည်သက်ရှိပါလေပထမဆုံးမိငိမ့်ဖို့ကတော့မရည်ဆွမ်းရည်သက်အခိုးတွေပါစီသွားအောင်လို့ရေဖြန့်တဲ့သဘောလိုပေါ့လေဖော်တော့ကိလေသာအခိုးတွေပါဒီသွားအောင်လုပ်တာတော့ဖလားရဲ့ဆွမ်းရည်သက်ပါ မြတ်ကကိလေသာတွေကိုအပြတ်ရှင်းနိုင်တယ်ဆိုတာကတော့ပထမဆုံးဝိပဿနာညာအစဉ်စဉ်ကယုံနာတရားတွေပေါ်မှာအမျိုးမျိုးဆွဲလမ်းမှုတွေကြီးပြောက်သွားအောင်ပေါ့လေအဆွဲလမ်းတွေအားလဲသွားအောင်ပေါ့နေနေရပါသေးတယ်အစဉ်စဉ်စဉ်စဉ်ဝိပဿနာညာနေဖြစ်ပြီးတော့ဘောဆဆကဆွဲခဲ့တဲ့ ကိလေသာအစွဲလန်းတွေကိုလေတဖြည်းဖြည်းနေနေရပါအားလျောက်ပြုလို့ပါလေဝိပဿနာနဲ့အားလျောက်ပြုလုပ်ပြီးမှမကအရှင်သင့်ပေါ်လေဖေသတ်နိုင်ပါလေဒီတော့မကဆံယကိလေသာတွေကိုဖေသတ်နိုင်ဖို့ရာအတွက်အရှိပိုင်းကဝိပဿနာဉာဏ်လေးပေါ်လေယုံနာပိုင်ချတိမှုကအစအစဉ်စဉ်အစဉ်စဉ်ဝိပဿနာဉာဏ်လေးကြီးရင့်ချအောင်ပေါ့လေ ပြည့်စုံအရေးအားထုတ်နေရပါတယ်အဲဒီသောတပတ္တိမဲ့ဖြစ်လိုက်လို့ရှိရင်ငကူကမပယ်ဘူးသေးတဲ့ကိလေသာအဆိုင်ခဲတွေပေါ့လေပြန်လည်းမရှိပေါ့လေမြစ်ပြတ်တခါတည်းကိုပယ်ပလိုက်တာပဲအဲဒီအဆိုင်ခဲကိလေသာတွေကတော့အကုန်လုံးတော့မဟုတ်ပါဘူးအရေးကြီးဆုံးကိလေသာအဆိုင်ခဲတွေကို ရှုခွဲဖြစ်စီပလိုက်တာပါအရေးကြီးဆုံးကိလေသာဆိုင်ခဲရတော့ကျမ်းဂန်များပြထားတာတော့ပါဠိတော်နိတဲ့တဲ့ကတော့၃မျိုးသာဂရာနိရဲ့အထက်ဆိုတော့၅မျိုးပေါ့လေသာဂရာနိရဲ့တော့၅မျိုးပြထားပါတယ်တော့အဲ့ဒါတွေရှင်းလင်းပါမယ်သုတ္တပံပုဂ္ဂိုလ်မှာဒီနိဆံရောရှင်နာနိဗဟိယံတိလို့ဆိုထားပါတယ် သုံးမျိုးကုန်သောဗာရောစဉ်ကိလေသာမြာကင်းသွားတယ်အဲ့ဒါကြီးသတ္တဝတိမကအပြတ်ရှင်းလိုက်တယ်အဲ့ဒါကြီးကင်းသွားတယ်အဲ့ဒီသုံးမျိုးကတော့တိဒိဋ္ဌိနိဥဇိကိစ္ဆာနဲ့သုံးသီလပရပရမသာတဲ့အဲ့ဒီသုံးမျိုးတော့တကယ်ပြန်လာမရှိပါလေရှင်းပလိုက်တယ်သတ္တဝတိမက တရားအထုတ်စာယုံနာတစ်ပါးပိုင်ခြားသိတယ်ဆိုရဲကအသက်ရှင်နေတဲ့အဲပုဂ္ဂိုလ်သတ္တဝါအကောင်၅ကောင်အသက်ရှင်နေတဲ့အကောင်ပေါ့လေလိပ်ပြာဆွဲတို့ဝိညာဉ်ဆွဲတို့ပေါ့လေအဲဒီသမารုပပရိစ္ဆာယညာနဲ့ပယ်ရှားပြလိုက်ပါပြီဒါပေမဲ့လို့အပြတ်တော့မရှင်းနိုင်သေးဘူး ဖြစ်ပေရှားလို့အားရသွားတဲ့အပေါ်မှာတတပတိမေကအပြတ်ရှင်းပလိုက်တယ်။ယုံနာပေါ်မှာပုဂ္ဂိုလ်တ attva အစွဲကြီးမရှိတော့ဘူး။ဝိညာဉ်စွဲလိပ်ပြာစွဲဆိုတော့လည်းမရှိတော့ဘူး။အဲဒီအစွဲကြီးခင်းသွားတယ်။ဒါကအပြတ်ရှင်းပလိုက်တာဆိုတော့အဲဒီအစွဲကင်းသွားပြီဆိုလို့ရှိရင်ဘုဒ္ဓဓမ္မဆံဃာ ယရဏသုံးပါးပုံမှာလည်းပဲသူလောသူလောနဲ့ပေါ့လေမဝေခွဲနိုင်တာမရှိတော့ဒါဗုဒ္ဓအစစ်ပဲဓမ္မအစစ်ပဲသံဃာအစစ်ပဲဆိုတာပေါ့လေဆွေမြမှုတွေဖြစ်လာတာပဲယမတန်တယ်ဆွေဆွေမြမြမတော်မလို့သက်ဝင်ယုံကြည်လာတာပါပဲဒီမှာဆွေဆွေမြဆိုလို့ရှိရင်ဗုဒ္ဓဟုတ်မဟုတ်ပါမလားတရားလုံးစုသိစုဟုတ်မဟုတ်ပါမလား သူဟောတဲ့တရားတွေကလည်းလက်လက်ရှင်းလုံးလို့ရှိရင်တကယ်အကျိုးရှိတယ်ဆိုတော့ဟုတ်မဟုတ်ပါမလား။ဘာငါဆိုတာလဲရာဒေါသမောဟငြင်းအောင်လို့ရှင်းသူဟုတ်မဟုတ်ပါမလားဆိုတော့ဗောလေ။ကိုယ်တွေကမကြုံသေးတော့မယုံသေးဘူး။အခုဒီမှာတရားထုတ်တဲ့ဥပဒနာညာစီအစဉ်တိုင်းတက်လာတော့အရင်းကနိဗ္ဗာန်ကိုလည်းပဲမျက်မှောက်ပြုသိသွားတာ။ဒါဒီကြည့်တဲ့အချိန်ကစပြီးတော့ တရားမြင်တော့ဖျားမြင်ဆိုတာပါလေတရားမှမြင်လာတော့ဒီတရားမှကိုဖော်ထုတ်တော့ဦးတဲ့မြတ်စွာဘုရားကိုလည်းပဲဉာဏ်နဲ့မြင်သွားပြီမိမိလိုပဲတရားတွေအားထုတ်တော့ကိလေသာတစိရွေးငြိမ့်သူတော်တော်ငြိမ့်သူလောကငြိမ့်သူရှိတယ်ဆိုတာလည်းပဲသံဃာဘောမှာလည်းယုံကြည်သွားပြီဒီနည်းနဲ့ပဲအမတရားတွေ့တာနဲ့အမတရားသိတာလည်းပဲဘုရားဘောမှာလည်းယုံကြည် တရားဘောကလည်းယုံကြည်မှုသံဃာဘောကလည်းယုံကြည်မှုမြဲသွားတော့သူလို့ဆိုလို့လည်းမဝေခွဲနိုင်တဲ့ဝိသိကိစ္စလည်းအလိုလိုခင်းသွားပြီသတိတန်တရားအထုတ်စေကာလမှာဝိရတတိတမာတိတွေကအားကောင်းလာတော့အောင်နဲ့မရှိနဲ့တဲ့ပြီးတော့အစစ်စစ်အစစ်စစ်ညာလေးတွေပွင့်လာတော့အထူးသဖြင့် ဒုက္ခသစ္စာကိုပိုင်ချသိတာကိုယ်တည်းကဖြစ်သည်အယုံနဲ့တရားတွေဒုက္ခသစ္စာတွေခေါ်တယ်ဒုက္ခသစ္စာတွေအစစ်အစစ်ပိုင်ချသိခြင်းဖြင့်ဒုရသစ္စာပယ်မှုနိရောဓသစ္စာဆိုင်မှုလောကီမဲ့တည်တဲ့ပွားမှုအလိုလိုကိစ္စပြီးရှိသွားတာဒုက္ခမြင်ကဖြစ်သစ္စာမှဆိုကြည့်မှုပြီးဆိုတာပါလေ နောက်ဝိပဿနာဉာဏ်နဲ့ရည်ကျက်ပြည့်စုံသွားတဲ့ခါကျတော့ရှုစရာအာရုံရောရှုတိတဲ့စိတ်ပေါ့ကုံဆုံးသွားတယ်ပေါ့လေကြာရောက်သွားတာအဲ့ဒါនិရောဓခေါ်တာပဲယုံနာတရားတွေချုပ်ငြိမ့်သွားတာတဲ့အဲ့ဒီချုပ်ငြိမ့်တဲ့နိဗ္ဗာန်ကိုမိညာကကြည့်လိုက်တာပဲဒါနိဗ္ဗာန်မြင်သွားတယ်ခေါ်တယ်နိဗ္ဗာန်မြင်ကပြိဋ္ဌိစာမှဆိုသိမှုပြီတဲ့ သစ္စာလေးပါးလည်းသိသွားတယ်လောကီခိုက်တာမှသိတာတစ်မျိုးလောကုတ္တရာခိုက်မှသိတာတစ်မျိုးပေါ့လေဒီမှာဓာတ်ခွဲကြည့်လို့ရှိရင်လည်းမနေ့ကဓာတ်ခွဲပြတဲ့အတိုင်းပေါ့လေမဂ္ဂင်၈ပါးလည်းပါသွားတယ်ရှေ့ပိုင်းလောကီမဂ္ဂင်၈မျိုးအရိယာမဖြစ်တဲ့ခါမှလည်းအရိယာမနဲ့တွဲပြီးတော့ဖြစ်နေတဲ့မဂ္ဂင်၈မျိုးဒါလည်းပါသွားတယ် သစ္စာ၄ပါးရောမဂ္ဂင်၈ပါးရောပါသွားတယ်ဒီတော့ဒီဟာတွေတည်ပြီးတော့ယောဂီကသစ္စာလည်းမမြင်မဂ္ဂင်၈ပါးလည်းမပါဘဲနဲ့တစုံတရာအလေးကျင့်လို့များနဲ့ဒီလိုချမ်းသာမျိုးမတွေ့နိုင်ဘူးဆိုတော့ဗောလေအိန္ဒိယမှာဆိုလို့ရှိရင်နွားလိုသွားနွားလိုစားခွေးလိုသွားခွေးလိုစားဆိုတော့ဗောလေ ဆိုတော့ခြားရတဲ့အခါမှာလည်းပဲမြစ်တဲ့ရေစင်းစိမ့်အမှန်တော့ပူပြင်းတဲ့အခါမှာလည်းပဲမိဖို့ကြီးကြီးပေါ်ပြီးတော့မိနာနေဟောတယ်ခန္ဓာကိုယ်ပြမစေအောင်ချိန်ရတော့လည်းရှိတာပါအဲလိုမျိုးတွေပေါ့အဲဒီလိုအကျင့်တွေအလေးဆိုလည်းရှိတယ်ရွတ်ယုံဖတ်ယုံနဲ့ဘုရားပူဇော်ယုံနဲ့ဆုတောင်းယုံနဲ့ပေါ့လေတစုံတရာပြုလို့အလေးချင်းလေး ရှင်လေးလျုံနဲ့နိဗ္ဗာန်ရနိုင်တယ်ဆိုတဲ့အစွဲအဲဒီလိုအစွဲနဲ့မရနိုင်အဲဒီလိုအလုံးနဲ့မရနိုင်ဘူးတကယ်အထုံကဒီစားလေးပါလဲမြင်မဲ့ကြီးစီပါလဲပဲပွားမှခန္ဓာသတ္တပတိမဲ့ဖို့ဖြစ်နိုင်တယ်ဆိုတာကိုလေယုံကြည်သွားပြီအဲ့ဒါမပါဘဲနဲ့တော့ဖြစ်ဘူးဆိုတာပေါ့လေမမှန်ကန်တဲ့နီးလန်းလိုက်ပြီးတော့မမှန်ကန်တဲ့အကျိုး ရနိုင်တယ်ဆိုတဲ့တိရပရပရမတအစွဲပေါ်လေအဲ့ဒီအစွဲလည်းပဲကျင်းသွားပြီဒီလည်းပဲအစွဲတစ်မျိုးပဲမမယုံတဲ့အစွဲတစ်မျိုးပါအဲ့ဒီအစွဲတွေမရှိတော့ဘူးတဲ့ဒီလိုဒီလိုရှုမှမှဒီလိုဒီလိုအကျိုးရတယ်ဆိုတာပေါ့လေဇာတို့နဲ့လက်တွေ့ပေါင်းစပ်ပြီးတော့ကောင်းကောင်းရှင်းသွားပြီသစ္စာမြင်မဲ့ခင်မပါ လေ့ကျင့်တာဖြစ်ဆိုတော့အလေ့ကျင့်တစုံတစလေ့ကျင့်တယ်ချမ်းသာမြဲပြီချမ်းသာတွေမြဲသွားတယ်မယုံကြည်တော့ဘူးတဲ့အဲ့ဒါတွေကိုခြားခြားဘာသာဝင်တွေကသူတို့ဘုရားစကားနားထောင်လို့ရှိရင်လေအမြဲတမ်းချမ်းသာတဲ့ဘုံရောက်နေတယ်ဆိုတဲ့ဟာလေဘုရားဘာသာဝင်တွေကိုယ်တိုင်ကလည်းပဲရွယုံဖတ်ယုံဝါဒီဆူတောင်းယုံနဲ့ အဲဒါတွေရနိုင်တယ်ဆိုတာပေါ့လေဒါဒါတွေလည်းပဲဒီလည်းပဲပရမတ္တတွေထည့်ရမှာပါပဲခြေနဲ့ထည့်ရမှာပါပဲဒီမှာအဲဒီအစွဲရှိနေသမျှတော့ဘယ်တော့မှဒီတရားလည်းအထုတ်ဖြစ်မှာမဟုတ်ဘူးအမထုတ်ဖြစ်တဲ့သစ္စာလည်းမြင်မှာမဟုတ်ဘူးမိခင်ရှိပါလည်းပဲပွားပြီးသားလည်းဖြစ်မှာမဟုတ်ဘူးဒီနည်းနဲ့ပဲဒီလိုတော့ဒီလိုပဲသွားရမှာပဲအဲဒါလည်းပဲဒိဋ္ဌိတစ်မျိုးပါပဲဒီကတော့ ဒီတော့သစ္စာမမြင်ပဲကအဲယုံနာဘောမှာပုဂ္ဂိုလ်တ attva အစွဲဝิญဉ်စွဲပေါ့လေဘုရားတရားသံဃာရသုံးပါးပုံမှာလည်းပဲမဆုံးဖြတ်နိုင်တဲ့ဝိသိကိစ္စခန္ဓာသစ္စာမမြင်ပဲကမပါပဲနဲ့တစုံကြအလေးကျင့်လို့များတဲ့ချမ်းသာတွေ့နိုင်တယ်ဆိုအစွဲအဲ့ဒီအစွဲကြီးသုံးပြီးတော့လုံးဝတခါတည်းကျင့်သွားတယ် ရကရာဆရာကတော့အိဒါမစရိယတဲ့အိဒါဆိုတာသူများခေါင်းစားတာမနာလိုတာပေါ့လေမကျေနပ်မှုဒေါသနဲ့ရှင်ပြီးတော့ဖြစ်တော့ပါပဲဒါပဲတို့လို ကိုလိုအများမကောင်းစားစေချင်တာကိုယ်အစဉ်တန်းမမီစေချင်တာပေါ့လေကောင်းတဲ့ဘက်ကမစရိယခေါ်တယ်ဝန်တိုးတယ်ခေါ်တယ်သူများကောင်းစားတာမနာလိုတဲ့အိဒါ ပြီးတော့ကိုလိုအရှင်တမိလာမှာပေါ့လေဝန်တိုးတဲ့မရှိရအဲ့ဒါဒီလည်းကျင်းတယ်လို့ဆိုပါတယ်ကျင်းတယ်ဆိုတာလည်းပဲအပယ်ကျစီတတ်တဲ့လောဘဒေါသမောဟတွေအဲ့ဒါတွေမရှိတော့ဘူးဆိုတာပေါ့ဘုဒ္ဓဘာလည်းပဲလောဘဒေါသမောဟတွေမကင်းသေးဘူးပေါ့လေဒါမှလို့အဆိုးဝါဆုံးလောဘဒေါသမောဟတွေကတော့မရှိတော့ဘူး အဲ့ဒါဒီပယ်လိုက်ပြီဆိုလို့ရှိရင်အဆိုးဆုံးဒေါသကိုပယ်လိုက်ပြီဆိုလို့ရှိရင်အဲ့ဒီတည်းမှာအပယ်ချစီနိုင်တဲ့မနာလောဘကိုတုံမှုလည်းပဲပယ်တဲ့ပါတော့ပါတယ်ဒီမှာအပယ်ချလောက်အောင်မနာလိုတာမရှိတော့ဘူးအပယ်ချလောက်အောင်လည်းပဲဝန်ထူတာမရှိတော့ဘူးအဲ့ဒါတွေကျင်းသွားတာတဲ့သူရဲ့ကောင်းစားကိုနာလိုတဲ့သဘောမေတ္တာကရုဏာအခြေခံပြီးတော့ဗောလေ သူများကောင်းစားတာကိုဝင်းတာတဲ့သဘောကိုလူဝိရိတာတွေရောက်လာပါတယ်သူတော်ကောင်းဒီမှာရှိတဲ့တရားတွေရောက်လာတတ်ပါတယ်တော့အဲ့ဒါဟာတတပတိမဲ့မပယ်ဘူးတဲ့ကိလေသာအဆိုင်ခဲတဲ့ကိုတခါတည်းအပြတ်ရှင်းလိုက်တာပါပဲဥပဒနာညာအစစ်စင်ကတော့မိမိခန္ဓာကိုယ်ရဲ့က ရည်စည်းချောင်းကြီးလိုပေါ့လေအမြဲပြဖြစ်နေတဲ့ရေလည်းကြားလိုက်နားလည်းစားလည်းထိလည်းသိလိုက်ကိုယ်လည်းစားလည်းအစသည်ပေါ့လေယုံနာဖြစ်စဉ်ကြီးကိုအမျိုးမျိုးပြောင်းပြီးတော့အာယုံပြုတည်တာမညာဘုရားတော့ဗာတိတော်ဆိုတော့ဥပဒနာတည်ရဲ့ယုံနာကိုတော့မတည်တော့ဘူးတတိကနေလွတ်ထွက်သွားပြီ ဝတ္တနေပြီးတော့အဘောတဆိုတာပေါ့လေယုံလံဖြစ်စီကြီးရက်တော်တာနောက်ဆုံးဝတ္တညာပြီးတာလည်းပဲဘဒ္ဒပတိမညာပုံညာဖြစ်ပြီးဆိုလို့ရှိရင်ရှုစီအာယုံရောရှုတည်တဲ့စိတ်ကဘဝတ္တကနေပြီးတော့အဘောတဟောပဲဆက်မဖြစ်တော့ဘူးရက်သွားတယ်ငြိမ့်သွားတယ်ဟွန်း အဲ့ဒါကိုအာရုံပြုသေးတာပါဟွန်းအဲ့ဒါကိုအာရုံပြုပြီးတော့တည်တယ်မညာဖုံညာပြက်လာတယ်အဲ့ဒီအဘုဒ္ဓဟာနိဗ္ဗာန်ပဲရှုစရာအာရုံရှိသေးတဲ့ယုံနာတရားတွေရက်တော်တာအဲ့ဒါနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်ကိုမညာဖုံညာကိုအာရုံပြုတယ် အဲဒီအဘုဒ္ဓရသွားတာကိုပဲသံတိလို့ခေါ်ပါတယ်သံတိဖြစ်ဖြစ်ယုံတဲ့တရားတွေရသွားတာငြိမ့်သွားတာတဲ့အဲဒီယုံရတရားတွေရသွားငြိမ့်သွားတာနဲ့ငြိမ့်သွားတဲ့ချမ်းသာအပြင်အခြားချမ်းသာမျိုးမရှိတဲ့ဒီငြိမ့်တဲ့ချမ်းသာကအကောင်းဆုံးဆိုတဲ့အနေပေါ့ဒါမလို့နိဗ္ဗာန်ပရမစုခလို့ဆိုတာပါလေ နိဗ္ဗာန်ချမ်းသာဟာယုံနာတစ်ပါးကြီးချုပ်ရင်းတဲ့နိဗ္ဗာန်ချမ်းသာဟာအကောင်းဆုံးချမ်းသာပဲလို့မြတ်စွာဘုရားကအဲဒါလိုဟောထားပါတယ်ပရမစုခလို့ဆိုတာကလည်းပရမစုအမြင့်ဆုံးအမြင့်ဆုံးချမ်းသာတဲ့အဲ့ဒီအမြင့်ဆုံးချမ်းသာကိုမတွေ့ဘူးဆိုတဲ့ပုဂ္ဂိုလ်တွေဘယ်လိုလုပ်ပြီးတော့မှတ်ဆသိနိုင်ပါမလဲ တည်းလည်းပဲသိသေးတာမဟုတ်တော့ဘယ်လိုသိနိုင်ပါမလဲနိဗ္ဗာန်ဆိုတာလည်းပဲဘယ်လိုယုံကြည်ရပါမလဲဆိုတာပေါ့လေဒီလိုပဲအမေးခွန်းတွေလည်းထုတ်ကြပါလေယုံမှတန်တရားအမြင်ကျွေးတွေလည်းဖြစ်ကြပါလေအဲကိုယ်လည်းကိုကြမခံစားဘူးတဲ့အရာသာကိုပြောပြဖို့ဆိုတာတော့သိတော့မလွယ်လာဘူးသို့သောနီးလေးနဲ့ပြောပြတာပေါ့လေနိဗ္ဗာန်ချမ်းသာခံမှန်းနိုင်အောင်ပေါ့ ခံစားမှုဝေဒနာနဲ့ဆက်ပြီးတော့ရှင်းရမှာပေါ့အဲ့ဒါအခုဒီတစ်ပတ်တရားဟောစာမှာတော့အဲ့ဒါလေးတွေအနေချင်းတော့ရှင်းပိုင်းကပြောခဲ့ပါတယ်အကြောင်းတိုက်ဆိုင်လာတော့လည်းပဲထပ်ပြီးတော့ပြောအောင်ပါပေါ့လေခံစားမှုဟာအမျိုးရှိပါတယ်ဒီအဝတိချစုခဒီအဝတိချစုခတဏိစန္တိစုခဆိုတာပေါ့လေ အဲ့ဒီလူမျိုးလေးရဲ့ဝိရိယစုခဆိုတာကစိတ်ကြိတ်အာယုံကောင်းလေးတွေနဲ့စုံစည်းတွေ့ရှိသွားတဲ့အခါမှာပေါ့လေမြင်လို့ကောင်းတယ်ကြားလို့ကောင်းတယ်နားလို့စားလို့ထိလို့ထိလို့စိတ်ကူးလို့ကောင်းတယ်ဆိုတာပေါ့လေခံစားမှုကောင်းလေးတွေဖြစ်လာတာပဲဒါလည်းပဲစိတ်ကြိတ်အာယုံလေးတွေတွေ့ပါမှာဟွန်းခံစားမှုကောင်းလေးတွေဖြစ်တာပဲနော် အဲ့ဒီလိုမျိုးကိုခံစားမှုမျိုးကိုပါဠိလိုဝိတိတသုခလို့ခေါ်ပါတယ်အယုံကောင်း66ပါးနဲ့စုံစည်းရရှိတဲ့ခံစားမှုလို့ပြောဆိုပါတယ်နိအဝိတိတသုခဆိုတာကတော့အဲ့ဒီလိုအယုံကောင်း6ပါးနဲ့ထိတွေ့ဖြစ်ပေါ်တဲ့ချမ်းသာမျိုးတော့မဟုတ်ဘူး။ဒါကော6ပါးနဲ့မထိမတွေ့ပဲလည်းပေါ့လေ။ ငြိမ်းချမ်းတဲ့ချမ်းသာတမျိုးရှိပါတယ်ဓမ္မအဲဒါပါဠိလိုကတော့အဝိจิตสุขတဏိသန္တိสุขလို့ခေါ်ပါတယ်အဲဒီသန္တိสุขဟာနိဗ္ဗာန်ပါပဲဘယ်လောက်ပဲကာမဂုဏ်အာယုန်တွေကကောင်းပြီပဲလို့ဒီဟာကြီးပဲစက္ခစက္ခ တရကနေ့အနည်းက3ရက်စသည်ပါလေတဏှာကြီးက2နာရီ2နာရီက3နာရီစက်ကစက်ကမကန်စားနိုင်ဘူးကြားလို့လည်းရိုးသွားတာပဲရိုးသွားတယ်ဆိုမကောင်းတော့ဘူးရိုးဤသွားတာပဲဒီမှာပြီးတော့ဟင်းကောင်းချက်တဲ့ပုဂ္ဂိုလ်လည်းဒါကြီးနေတိုင်းမစားနိုင်ဘူးပြီးတော့အဝတ်ကောင်းလေးချက်တဲ့ပုဂ္ဂိုလ်လည်းဒီအဝတ်ကြီးပဲနေတိုင်းမဝင်နိုင်ဘူး ဒီပြည့်ပြည့်မြင်ငွေလေးကြိုက်တဲ့ပုဂ္ဂိုလ်လည်းဒါကြီးကြည့်မနေနိုင်ဘူးအတိတ်ကြီးရှားလေသူတို့အကောင်းလေးတွေရုံရုံအာယုံပြောင်းပြီးတော့ခေါ်ရတော့လေရှိတယ်ဒါတော့မှသိပြီးရှင်းတတ်ကြတော့ဘူးသို့သောလူကလူလောကထဲမှာတော့ခံစားမှုမပါတဲ့အတော့မမထိရှားတဲ့ချမ်းသာတစ်မျိုးတော့ရှိတယ်နေကင်းပိုင်းမှာနေပိုင်းမှာ ကိုယ်အတွက်ကိုယ်မိသားစုအတွက်အစာဝတ်သဘောရအတွက်အလုပ်ပြင်ပေါ်မှာလုပ်ရတာဒီနေ့လုပ်လို့ရတယ်ဆိုတော့အကိုကလည်းနွားစိတ်ကလည်းနွားပြင်မနေတော့စားလဲစားတယ်နားကျင်တယ်အိမ်ပြန်လာတယ်စားချင်ရလည်းရောက်နေပြီဒီတော့အဲ့ဒီခံမျိုးမှာစားဖို့နဲ့နားဖို့ဘယ်ဟာဥစားပြေးမလဲဆိုတော့ကိုယ့်အကိုစဉ်းစားရမှာ ဒီမနောနဲ့လည်းတော့စားရလို့ရှိရင်တိတ်မကောင်းဘူးတေတုပ္ပတ္တလေးဖြစ်ပြီးမှစားမှပိုကောင်းတယ်ဒီတော့ဒီမနောနဲ့နေတော့အိတ်လည်းအိတ်ချင်နေတော့အပန်းဖြစ်လိုက်တယ်အနာဖြစ်လိုက်တယ်သူ့ရပုံမှာနိမ့်ချက်ချက်အိပ်ပျော်သွားတယ်အဲဒီအိပ်ပျော်တဲ့အခါမှာနိုးနေတော့ခံစားမှုဘာရှိတယ်လဲဆိုတာပေါ့လေပြိဋ္ဌာစဉ်းစားကြည့်ပေါ့ အမြင်ကောင်းလေးတွေမြင်နေသလားဒါရွှေတဲ့အတန်လေးတွေနားထောင်နေသလားကြားနေသလားကိုယ်ဝိမရှိတဲ့အနံလေးရှုနေသလားဤစိတ်ညင်ညောတဲ့အိယာပေါ်မှာနေရတဲ့ခါမှာတက်တော့တက်တော့ရှိသလားစားတာတော့တာတော့အထူးပြောဖို့လို့တော့ဘာမှမရှိဘူးဒီခိုက်ကြမှာစိတ်ကူးရင်ပြီးတော့လေချမ်းသာနေသလားဆိုတာအဲ့ဒါတွေတွေးကြည့်ပေါ့ဘာတွေပါသလဲဘာမှမပါဘူး အယုံ၆ပါးလေအထူးသဖြင့်ကာမဂုဏ်၅ပါးနဲ့ကင်းပြီးတော့ဗောလေအိပ်ပျော်နေတဲ့အခါမှာအခိုက်အတန့်တော့ငြိမ့်နေတာပဲအဲဒါလောကထဲမှာအဲအယုံခံစားတဲ့ခံစားမှုတဲ့ချမ်းသာတစ်မျိုးပေါ့လေငြိမ်းချမ်းတဲ့ချမ်းသာတစ်မျိုးအဲဒါတစ်မျိုးတော့ရှိတယ်အဲဒီလိုနေ့နေ့ချိန်ချိန်အိပ်ပျော်နေတော့မှ အိသာတယောက်ကသူစားချင်ကြလို့ချိန်ကြီးမလွန်စေချင်လို့ပေါ့လေသွားပြီးတော့နှိုးလိုက်တယ်ပြုံယုံလေးတော့ဘယ်သူမှအထစားမှာမဟုတ်ဘူးနှိုးတဲ့ပုဂ္ဂိုလ်ပုံမှာလည်းပဲတော်တော်လေးမကြည်မနှက်ဖြစ်မှာပဲအေးဖြစ်ရမလားဆိုပြီးတော့ပေါ့လေဒီတော့သူ့မှာစာလုံးနဲ့ဓာတ်နဲ့ခန္ဓာရှိတယ်ဆိုတဲ့သဘောတရားလေမစားပြီမလို့ နိနိကျကျအိပ်ပျော်ပြီးလို့နိုးလာပြီဆိုလို့ရှိရင်အဲ့လိုကောင်းလိုက်တာဆိုတော့ဗောလေနေကင်းရပြင်မလို့နွမ်းနေတာကိုနွမ်းနေတာစိတ်နွမ်းနေတာလည်းလန်းဆန်းလာတယ်အားတွေလည်းပြည်လာတယ်ကိုယ်စိတ်ပါတောင့်တတင်းနေဖြစ်လာတယ်ဘာမှအထူးမစားရပဲနဲ့အနည်းနည်းချက်ချက်အိပ်ပျော်တာလည်းပဲနေကရပြိမသမ ्या အကောင်လုံးပြန်ပြီးတော့ပြေးလာတာ အဲ့လိုကောင်းလိုက်တာဆိုတော့လည်းပြောလိုက်ကြည့်ရင်သို့သောတယောက်ယောက်ကအဲ့လိုကောင်းကိုပြောပြစမ်းမှဆိုရင်တော့ပြောပြနိုင်မှာမဟုတ်ဘူးသို့သောသူကတော့အကောင်းရှိလို့ကောင်းလိုက်တာဆိုတဲ့စကားတော့ထွက်လာတယ်အကောင်းမရှိဘဲနဲ့ကောင်းလိုက်တာဆိုတော့မထွက်နိုင်ဘူးရှင်းပြစမ်းမှဆိုလို့ရှိရင်လည်းမရှင်းနိုင်ဘူးအဲ့ဒါလိုရှင်းလို့မရငင်းလို့မရတဲ့ချမ်းသာတစ်မျိုးတဲ့ အာယုခံစားမှုနဲ့ကင်းပြီးတော့ချမ်းသာတယ်ယူအဲ့ဒါတစ်ခုပဲရှိတယ်။ဉာဏ်နဲ့ဟာရဆင်းရဲရကြီးပဲ။ဒီချေချေအိပ်ပျော်နေတဲ့အခါမှာတဏှာအိပ်ပျော်တော်ရင်တဏှာကြီးကိုဆင်းရဲစီစီတွေကင်းနေတာပဲ။တဏှာကြီးလုံလာကြီးစသည်ဆက်ပြီးတော့အိပ်ပျော်တော်လို့ရှိရင်အဲ့ဒီအိပ်ပျော်နေတဲ့အခိုက်အတန့်မှာတော့ကိုဆင်းရဲစီစီတွေကင်းနေတာတော့ဘယ်သူမှမငြင်းနိုင်ဘူး။ အဲ့ဒါလိုချမ်းသာတဲ့ခုနနိဗ္ဗာန်ပရမစုခံဆိုတာပေါ့လေယုံနာတစ်ပါးချုပ်ရင်းတဲ့နိဗ္ဗာန်ဟာအမြင့်မြတ်ဆုံးချမ်းသာပဲဆိုတာပေါ့လေအဲ့ဒီနိဗ္ဗာန်ချတာကအစကောင်းများစွာထားပါလေဆကောင်းများစွာထားပါတော့ရှေစားလောက်ပဲကုဏအိပ်ပျော်ချမ်းသာနဲ့တိုးမြင့်ယူကြည့်ပါဘယ်လောက်ချမ်းသာမလဲဆိုတာပေါ့လေခံမှန်းနိုင်ပါလေ အဲ့ဒါကိုယုတ်တိပေတာနေတဲ့နိဗ္ဗာန်တကယ်ရှိပါတယ်ဆိုတာရှင်းပြတဲ့အခါမှာကြားလာတဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်တော့ခံမနိုင်ပါဘူးလက်တွေ့မဟုတ်ပေမဲ့လို့နည်းနည်းလေးယုံစားတော့ရှိလာမှာပါပဲအဲ့ဒါကိုယ်လည်းကိုယ်ကြရောက်ဖို့ဆိုလို့ရှိရင်တော့ကိုယ်လိုသတိပ္ပံဘာဝနာတရားတွေအားထုတ်လို့ရှိရင်ဥပဒနာဉာဏ်နဲ့ရင်းချက်ပြည့်စုံသွားတဲ့အခါမှာအဲ့ဒီချမ်းသာမျိုးတွေ့နိုင်ပါတယ်။ဧကံတွေ့နိုင်ပါတယ်။ ဒါတော့ဒီမြေကြီးလက်ကမလွဲပါဘူးဒီမှာဒီတော့အဲ့ဒီချမ်းသာမျိုးကိုဒီရဟနာအရှင်များများဖလားသမဘာဘောလိဖို့နဲ့အာယုပြုပြီးတော့နေတဲ့အခါဒီလိုတဏှာကြီးတဏှာကြီးသုံးနာကြီးနာယောများစွာနေလို့ထလာတဲ့အခါမှာသူကဥကျန်ကျူပုံဂါထာလေးပေါ့လေအဲ့ဒီဂါထာလေးကိုအတိတ်ပဲလေးနဲ့ပြောပြပါမယ်။ အဲဒီလိုချုပ်ရင်းတဲ့စန္တိစုခကိုဖို့စိတ်နဲ့ပေါ့လေတတော်ကြာကြာဝင်စားပြီးလို့ဓမ္မဘက်ကထလာပြီဆိုလို့ရှိရင်သူတို့ဥဒန်းကြည့်ကြတာရှိပါတယ်စုစုခံဝတ္တနိဗ္ဗာန်သမသမုဒ္ဒတေရှိတာအသောကဝိရကြံခေမှာယထဒုက္ခနိရောဓတိတဲ့ ယတတုကလေးကိုချက်ကြည့်ပါကျုံလာနေဆက်တဲ့ဆင်းရဲလောကနဲ့ဆက်တဲ့ဆင်းရဲတွေအကုန်လုံးချုပ်ငြိနေတယ်ဆင်းရဲတွေချုပ်ငြိနေတယ်ဆိုရင်ချမ်းသာကြီးဆိုတဲ့အထိပ္ပယ်ကိုဒီပါမှာအဲဒီလိုအခြေအနေရှိတဲ့နိဗ္ဗာန်ဟာစုစုခံဝတ္တသိကိုကောင်းလာတဲ့သိကိုချမ်းသာလာတဲ့ဒီလိုဥဒ္ဒံကြည့်ကြတယ် ကောင်းလေးတွေ့တော့ကောင်းလေးလေခြင်းဆိုတာပေါ့လေချီးကျူးစကားကြီးထွက်တယ်လို့ပေါ့လေအဲ့ဒါကလည်းပဲအလိုလိုပေါ်လာတဲ့နေပါမဟုတ်ဘူးမြတ်စွာဘုရားကိုယ်တိုင်တရားတွေအထုတ်ပြီးတော့မြတ်စွာဘုရားကိုယ်တိုင်တွေ့ထားတဲ့တွေ့ပြီးတော့ဟောထားတဲ့တရားသမဆုံးရတည်ရှိတာလို့ကိုယ်တော်မြတ်စွာကိုယ်တိုင်တွေ့ပြီးတော့ဟောညွှန်ထားတာ အလေးချက်ဖို့ဖြစ်လာတာမဟုတ်ဘူးအမှားကရှိတယ်ခိုင်လုံးတယ်ဒါဆိုနိဗ္ဗာန်မှာဂုံယူတွေပြထားသေးတယ်အသောကစိုးရိမ်မှုတွေပူဆွေးမှုတွေမရှိလူလောကမှာဆိုလို့ရှိရင်သာသေးလို့မရသေးလို့လင်သေးလို့ဥစ္စာပစ္စည်းပစ္စည်းလို့ဒုက္ခတွေဖြစ်ရတာ လက်စမှာဒုက္ခကင်းဝေးတယ်ဒုက္ခတွေမရှိဘူးဟမ်ဝန်တမ်းမှုမရှိလို့ငိုကြွေးမှုလည်းမရှိဘူးတဲ့ဝိရဇလူလောကမှာဆိုလို့ရှိရင်ကိလေသာတွေတဲထူပြောတယ်ဖုံနေချနေတယ်လို့တခါတော့တမေဆရာတွေ့လို့ရှိရင်တမေလို့လောဘတွေနည်းနည်းလေးရနေပြီးတော့အချိန်သေးရနေပြီးတော့အချိန်ကြီးလာတာအများကြီးကလည်းနှစ်နာရီသုံးနာရီဆက်တပြည့်နေတယ်ဒီနေ့လုံးလည်းဆက်ဖြစ်နေတာပဲ နေရာစကောင်းတဲ့အရာဆိုလို့ရှိရင်တော့ဒါကလည်းဖုန်နေပြိုင်းနေပါလားမကျင်တဲ့ဆရာဒေါသတွေဖြစ်မတိမှုတွေမာနတွေမာနလို့ဘုံတို့မှုတွေဟာစုံလို့ပဲဒါကလည်းအဲဒီနိဗ္ဗာန်မှာတော့အဲ့ဒါတွေမရှိဘူးလေဝိရိချကိလေသာမြူဖုန်တွေပေါ့ဒီဖုန်တွေအဲ့ဒါတွေကဲနေတယ်လုံးဝတန်ရှင်းနေတယ်ဆိုအတိတ်ပဲပေါ့ခေမလောကမလူကြီးဘေးရနေခဲများတယ်လွန်ရောယောဂဘေးရန်တယ်ရော တတ္တဝါတွေဘေးရနေရောရှုပ်ပွေးနေတာပဲကမဆုံးနိုင်ဘူးအဲ့ဒါဒီအတွက်ဆုံးရတာနိဗ္ဗာန်မှာအဲ့ဒီဘေးရနေပါမရှိအန္တရာယ်အန္တရာယ်ကျူရာတွေပါမရှိအဲ့ဒီကိုကြီးနဲ့ပြည့်စုံတဲ့နိဗ္ဗာန်နဲ့အဲ့လိုရှိကသူတော်ကောင်းတွေဝင်ချီးကျူးကြပါတယ်ဓမ္မအများစုလူတွေကတော့စိတ်ကြိုက်အာယုံလေးရလာပြီဆိုလို့ရှိရင်အဲ့ဒီထဲမှာပျော်ပြီးတော့နေတာပဲ။ ဒါပြီးတာရှိမပြောနိုင်ဘူးဖုံမအထီးပြီးအပြောဆိုတော့လည်းပဲတာရှိမပြောနိုင်ဘူးကျတော့ရိုးသွားတာပဲဒါပြီးလူတွေကတော့အဟုတ်ကြီးတယ်ကြီးပြောရတာတကယ်အပြောတပည့်ချမ်းသာလို့ဒီလိုပဲခင်မှတ်နေကြပါတယ်အမှန်ကတော့တိုက်တာလို့ရပါတယ်တိုက်တာလို့ရတဲ့အပျော်မျိုးဟာချမ်းသာမျိုးကတော့တကယ်အမဂန်ရရှိတဲ့ချမ်းသာအစစ်တော့မဟုတ်ဘူး အမဂ္ဂရှိရှိရဲ့ချမ်းသာစေကတော့ခုနစတိစုခအဲ့ဒါတော့အမဂ္ဂရှိရှိတယ်။စိတ်ကောင်းတဲ့အဉာဏ်တိုးတက်လာပြီဆိုလို့ရှိရင် မပြည့်နိုင်တဲ့တပည့်ကောင်းအပြောဥပဒနာခိုက်ကြထမှာပေါ်ရပေါ်ရပါလေ။မင်းရဖို့ရတဲ့နိဗ္ဗာန်စတိစုခတွေ့သွားပြီဆိုလို့ရှိရင်တော့အထူးပြောစရာမရှိတော့ဘူး။အဲ့ဒီချမ်းသာကအမဂ္ဂရှိရှိတယ်။တဘောမဖြတ်နိုင်ဘူး။ တဘုံဆန္ဒကတဘုံဖြတ်လို့ရတယ်ဒီတော့လေအမကံခြင်းမရှိဘူးဘုရားတဘုံဖြတ်မဖြတ်နိုင်ဘူးအမကံခြင်းရှိတယ်ခိုင်ပါလေဒီတော့အဲ့ဒီသဘောသွားကိုသိပြီးတော့ဗောလေအတိုက်တာနိုင်တဲ့တဘုံဖြတ်နိုင်တဲ့ချမ်းသာမပြောပေါက်တဲ့ချမ်းသာကိုမစွန့်လွတ်နိုင်ဘူးဆိုလို့ရှိရင်တော့အမကံခြင်းရှိတဲ့ချမ်းသာတော့ဘယ်နည်းမှမရဘူးဒီတော့အမကံခြင်းရှိတဲ့ချမ်းသာကို လိုပြီဆိုလို့ရှိရင်လက်ရှိမပြောပါတော့တဲ့အမဂ္ဂယုတ်ရဲ့ချမ်းသာဆွတ်လွတ်နိုင်ရမှာဆွတ်လွတ်ပြီးဒီချမ်းသာကိုအယွယ်ရှိတော့ချမ်းသာတော့အစစရအစဉ်ပြေတော့ခါပေါ့ရယူဖို့အရေးကြီးတယ်ဆိုတာပေါ့လေလူတိုင်းလူတိုင်းဟာလေးလေးနက်နက်စဉ်းစားကြဖို့ပါပဲ။ ဒီလက်ရှိကာမဂုဏ်ချမ်းသာတာကောင်းတယ်အကောင်းဆုံးအမှတ်ကလေးလည်းရှိရဲ့ဒါတော့လက်မလွတ်နိုင်ဘူးဆိုပြီးတော့ဗောလေလက်မလွတ်နိုင်တဲ့ပုဂ္ဂိုလ်တွေကကာမဂုဏ်ချမ်းသာလည်းပဲအချိန်ကုန်ကြရမှာပါပဲဒီတော့သူတို့ထင်တဲ့အကောင်းကတော့ထင်တဲ့အတိုင်းတော့ကောင်းတော့ကောင်းသွားမှာပါပဲဒါပေမဲ့လို့ဘေးသိအောင်ကောင်းတာပါဒီလောက်ကောင်းတဲ့အကောင်းပါပဲ အဲ့တော့ဘေးတရားကောင်းဒီလောက်ကောင်းတဲ့အကောင်းကိုအပြစ်တွေမြင်ပြီးတော့ဗောလေဘေးလွတ်ပြီးတော့အသေးကဲတဲ့အကောင်းမျိုးမှာအာမခံချက်ရှိတယ်ဆိုတာကောင်းတဲ့ဘောပေါက်နားလည်ပြီးတော့ဗောလေအချိန်ကြီးကလုံးလဆိုင်ဆိုတဲ့အတိုင်းအခုလိုအခွင့်အခါကြုံလုံးမှာဗောလေရသော်ပြအာမခံချက်ပေးထားတဲ့သတိပဋ္ဌာန်လမ်းကြောင်းဖြုံရောင်လျှောက်ပြီးတော့ဘေးကင်းအသေးကင်းတဲ့ချမ်းသာစန္ဒီစုခ အာဟုကြီးစွာစုပါရအောင်ကြိုးစားအထုတ်နိုင်ရပါစေလို့လေးလေးနဲ့တိုက်တွန်းရတဲ့ဒီနေ့တရားအဆုံးသတ်လိုက်ပါရစေ။